ေစင်မာကျော်ရဲ့တနှစ်ပြည့်တဲ့မွေးနေ့မင်္ဂလာကုသိုလ်တော်အဖြစ်ဖြင့်ကိုကျော်စိုးဥမမြမြဥမိသားစုတို့ကဆွမ်းခဲပွဲပေါ်စဉ်ချိုးခြင်းရတာအဖျားပြာတို့နဲ့တကွသင်္ကန်းအစာရှိသောလူဝဝတ္ထုစုစုတို့ကိုလည်းပဲလှူဒန်းကြတယ်ဆွမ်းသင်္ကန်းကြောင်းဆေးပစ္စည်းလေးပါ အဲ့ဒီပစ္စည်းလေးပါးအပြင်ဒေနာသနာအတုံးဆောင်တဲ့လူတန်းနေနဝကမ္မအာလူတန်းနေဆိုတော့ပဒေသာလူပေါ့နဝကမ္မဆိုတာနဝဆိုတာအသစ်ကမ္မဆိုတာအမှုနဝကမ္မဆိုတာအမှုသစ်မှုသစ်ဆိုတာ ယဟန်တော်ရဲ့ဒီတန်ဃာတော်ရဲ့လှုပ်ဆောင်ပွဲကိစ္စမှန်သမျှကိုအမှုသေးလို့ခေါ်တယ်နဝကမ္မလို့ခေါ်တယ်အဲဒီအမှုသေးအားလူတန်းမာဤလှုပ်ဆောင်ပွဲကိစ္စမှန်သမျှအားလူတန်းမာဤအတိဘေကလူအတ္တဟုသမျှအသုံးပြုပါဒီလိုဆိုလိုတယ် ဆွမ်းလိုအာယံဆွမ်းသုံးဆွမ်းဖြစ်သုံးသင်္ကန်းလိုရအာယံသင်္ကန်းဖြစ်သုံးထီလိုဖဏလိုတပိတ်လိုတဲ့ဆိုထီဖဏတပိတ်ဖြစ်သုံးအဲလိုအပ်တာမှန်သမျှသုံးပါလို့ဒီလိုဆိုလိုတယ်ဒါလည်းပဲနဝကမ္မအမှုသည်အတွက်လူဒန်းမာဤလို့မဆိုရဘူးနဝကမ္မ အမှုသက်အားလှူဒန်းပါ၏တန်ဃာတော်အားလှူဒန်းတာမဟုတ်ဘူးတန်ဃာတော်ဤလှုပ်ဆောင်ပွဲကိစ္စမှန်သမျှအားလှူဒန်းတာအဲ့ဒီလှုပ်ဆောင်ပွဲကိစ္စရှိလာတဲ့အခါကျတော့ကပိယကာရကကအဲ့ဒီဝတ္ထုငွေနဲ့လှုပ်ဆောင်ပွဲကိစ္စတွေကိုသူကဆောင်ရွက်ပေးတယ် 3000သောကြံငွေတို့ကိုနဝကမ္မလှူဒါန်းနေဆိုအဲဒီ3000သောကြံငွေဓမ္မသင်လျော်တဲ့ကြံငွေနဲ့သင်္ကန်းလှူလို့ရှိရင်ကပ္ပိယကသင်္ကန်းလှူသင်္ကန်းကပ်ပြီးပြီးတော့လှူဒန်းရတယ်ဆွမ်းလို့ရင်ဆွမ်းကပ်ပြီးလှူဒန်းရတယ်ထိဖနတပိတ်လှူတယ်ဆိုလို့ရှိရင်ထိဖနတပိတ်ကပ္ပိယကာရကကလှူဒန်းရတယ် ကပိယကာရကဆိုတာကပိယအအောင်ကာရကပြုလုပ်ပေးသူကပိယကာရကအဆအောင်ပြုလုပ်ပေးသူလို့အဓိပ္ပာယ်ရအဲ့ဒါတရားဓမ္မတွေကျောင်းသူအဲကျောင်းသူကျောင်းသားတွေသီလရှင်တွေပေါ့ယဟန်တာမဏေမှတပါကျန်တဲ့ပုဂ္ဂိုလ်ဟာကပိယကာရကဖြစ်နိုင်တယ် ယဟန်တာမဏေကတော့ယဟန်လည်းကပ္ပိယကာရကမဖြစ်နိုင်ဘူးတာမဏေလည်းကပ္ပိယကာရကမဖြစ်နိုင်ယဟန်နဲ့တရားဓမ္မပဲကပ္ပိယကာရကဖြစ်နိုင်တယ်ကပ္ပိယကာရကဆိုတာဘာအဓိပ္ပာယ်ရှိတော့အစအောင်ပြုလုပ်ပေးတတ်သူဟုတ်လားဘုန်းကြီးကကိုယ်တိုင် ဝတ္ထုငွေအလှမခံရတခါလူထားတဲ့ဝတ္ထုငွေနဲ့လည်းပဲဘုန်းကြီးကမဝယ်မချမ်းရအဲ့ဒီဝတ္ထုငွေကိုကပ္ပိယကာရကကကာရကအာအထားရတယ်ကပ္ပိယကာရကအထားပြီးတော့ခုနပြောသလိုလိုအပ်တာမှန်သမျှကပ္ပိယကာရကကဆောင်ရွက်ပေးရတယ် အဲ့ဒီလိုအပ်တာမှန်သမျှကိုနဝကမ္မလို့ဆိုတာအဲ့ဒီနဝကမ္မအာလိုအပ်တဲ့ကိစ္စမှန်သမျှအာလှူဒါန်းပါ၏အဲ့လိုလှူဒါန်းတာဒီပိုက်ဆံကိုနဝကမ္မလို့ခေါ်တာမဟုတ်ဘူးပိုက်ဆံကိုနဝကမ္မလို့ခေါ်တာမဟုတ်ဘူးပြုလုပ်ဖွယ်ကိစ္စမှန်သမျှကိုနဝကမ္မလို့ပြောတာ ဒါကြောင့်အဲ့ဒီပြုလုပ်ဖွယ်ကိစ္စမှန်သမျှအာလူရမ်းပါ၏ဘုန်းကြီးအာလူရမ်းတာမဟုတ်ဘူးတန်ခါအာလူရမ်းတာမဟုတ်ဘူးယဟန်တော်အာလူရမ်းတာမဟုတ်ဘူးဆရာတော်အာလူရမ်းတာမဟုတ်ဘူးဘာအာလူရမ်းတာလဲပြုလုပ်ဖွယ်ကိစ္စမှန်သမျှအာလူရမ်းပါ၏အဲ့လိုလူရမ်းပါ၏ဆိုပြီးတော့ဝတ္ထုငွေကိုဘုန်းကြီးလက်ထဲထည့်လိုက်ရမလားသင်္ကန်းကြားထဲထိုးလိုက်ရမလား ဘာလို့ရတော့ဟဲ့ကပ္ပယကာရကထံအနှံရမယ်ဟုတ်ကဲ့လားကပ္ပယကာရကဆိုတာဘာတော့အဲအဆောင်ပြုလုပ်ပြတတ်သူအဲ့ဒါကိုအတူခေါ်တော့ကာရကကိုဖြုတ်ခေါ်လိုက်တယ်တူတူခေါ်ရင်တော့ဘယ်လိုခေါ်တော့ကပ္ပယလို့ပဲခေါ်လိုက်တယ်အဲ့ဒါကာရကဖြုတ်ခေါ်လိုက်တာအတူကြိုက်တာဟုတ် ဘလောက်တို့ကြိုက်တယ်လဲဆိုတော့နဝတာတို့နအဖာတို့ကြည့်ရလားတော်တော်နားတယ်လူတွေအဲ့လိုအဓိပ္ပာယ်ထွက်မသွားဘူးလားထွက်သွားရင်တော့အဲညာကာရကဖြုတ်ပြီးကပ္ပိယလို့ခေါ်လိုက်တယ်ကပ္ပိယထံအနံရသည်အဲ့ဒါမှသံဃာတော်ကယဟန်တော်က သင်္ကန်းလိုရင်သင်္ကန်းလိုကြောင်းကပ္ပိယပြောဆွန်းလိုရင်ဆွန်းလိုကြောင်းပြောထိဖနသင်္ကန်းလိုရင်ထိဖနသင်္ကန်းလိုကြောင်းကပ္ပိယကိုပြောကပ္ပိယကစီစဉ်ပြီးရအောင်လုပ်ပေးစီစဉ်ပြီးရအောင်လုပ်ပေးဆိုတော့ဘယ်လိုလုပ်ပေးအောင်ဖနလိုရင်ဖနချုပ်ပေးရမလားထီလိုရင်ထီလုပ်ပေးရမလားအဲလိုတော့ ဟုတ်ပြီအဆောင်ဘယ်လိုလုပ်မလို့အေးဘောဒါဘောတပိယကမဝယ်ကောင်းဘူးလားဝယ်ကောင်းပါတယ်ယဟန်တန်ဃာကသာမဝယ်ကောင်းတာဟုတ်ကဲ့လားဒါကြောင့်ကပိယကလိုအပ်တဲ့ပစ္စည်းဝယ်ပြီးတော့လှူလိုက်လှူတော့အဲ့ဒီပစ္စည်းဟာအအဆဆမသုံးရဘူးလားသုံးရတယ်အဲ့ဒါကိုပဲ သူတော်ကောင်းတို့လှူခြင်းငံမျိုးထဲမှာတော့ကပ္ပိယံဒေတိတဲ့ပါတယ်ကပ္ပိယံဒေတိအသတ္တိဘုရားလှူတယ်တဲ့မာသမာသတ္တံလှူသံဃာတော်တွေတော်တဲ့တောင်နဲ့နေရတဲ့သံဃာတော်တွေလူစုတခုတည်းမြတ်ကြောက်ရပါတယ်တဏှတ်လှူအောင်မှာပဲဆိုပြီးတဏှတ်လှူတယ်နည်းနည်းနေ Hey. ကပ္ပယံဒေတိဖြစ်ပါမလားမဖြစ်ဘူးဟုတ်ကဲ့လားဒါကြောင့်အစတ္တလူရတယ်တဲ့အစတ္တလူရတယ်စင်ကြယ်မွန်မြတ်လျောက်ပတ်သောခါရွေးချယ်အစမပြတ်လူရလူစဲတတိလူပြေးပြန်ကဝမ်းမြောက်လာဒါနတပ္ပုရိကာတဲ့ လှူတဲ့အခါမှာသူစိတ်ဒေတိတန်ရှင်းစင်ကြယ်တဲ့ပစ္စည်းကိုလှူရတယ်တဲ့တန်ရှင်းစင်ကြယ်တဲ့ပစ္စည်းလှူရတယ်ဒီနေ့ကတခါကြီးတယောက်ဝတ္ထုတထောင်လာလှူတယ်။ထာဝရငွေပရိသေပင်ကိုလှူတာပါ။ဝတ္ထုတထောင်လာလှူတယ်။ မနေ့ကရတဲ့ဝတ္ထုပါဗျာတဲ့ကိုချွေးနေစာနဲ့စင်စင်ကြယ်ကြယ်ရထားတဲ့ဝတ္ထုမို့လို့အဲကိုမသုံးမဲနဲ့လှူပါတယ်ဗျာတဲ့တခါတရံကြတော့လည်းပဲလှူခြင်းတို့လားလှူရတယ်တချို့ပစ္စည်းကမစင်မကြယ်ပါဘူးဗျာတဲ့ဒါကတော့အမတန်စင်စင်ကြယ်ကြယ်နဲ့ကိုချွေးနေစာနဲ့ကိုရတာဟုတ်အဲစင်စင်ကြယ်ကြယ်လှူပါတယ်တဲ့စင်ញင်ကြယ်ကြယ် တဏ္ဏရှင်ရှင်ဆိုတာအဓိပ္ပာယ်နှမျိုးစင်စင်ကြဲကြဲရထားတာကိုလည်းစင်စင်ကြဲကြဲစင်ကြဲတဲ့ပစ္စည်းတန်ရှင်းတဲ့ပစ္စည်းခေါ်တယ်တခါအငြိအကျေးမပေပဲနဲ့တန်ရှင်းစင်ကြဲနေတဲ့ပစ္စည်းလူတာကိုလည်းပဲတန်ရှင်းစင်ကြဲတဲ့ပစ္စည်းကိုလူတယ်လို့ခေါ်တယ်နှမျိုးလို့ဥပမာဆိုကြပါစို့ငပြောသည်လှူတယ်ဆိုလို့ရှိရင်ဈေးကဝဲလာငပြောတဖီး အာဈေးမှာတော့သူတို့လည်းရေးရေးရေးတကြီးနဲ့ယူလာပိုင်းဖြတ်ပြီးတော့ထားလိုက်တယ်အဲဘက်လမ်းဘေးမှာဖုန်တွေကလည်းတတော်တော်နဲ့ဒီကပြောစီပေါ့အဲ့ဒီတိုင်းယူလာတဲ့အတိုင်းလှူလိုက်လို့ရှိရင်စင်ကြဲတဲ့ပစ္စည်းလူတာဟုတ်ပါမလားမဟုတ်ပါဘူးမလုပ်အောင်တော့အဲရေဆေးအောင်မယ်အဲ့ဒါကိုသူစိန်ဒေတိတဏ္ဍစင်စင်လုပ်ပြီးလှူတယ် စင်ကြယ်တဲ့ပစ္စည်းလှူတယ်တကယ်လို့များအဲ့ဒါလို့ရေမစေးပဲနဲ့အမိုက်တရိုက်တွေနဲ့ပင်ကူမြေတွေနဲ့ဖုံတွေနဲ့အဲ့ဒါကိုပဲလှူမိရင်တော့ဘယ်နဲ့နေမလားအကျိုးပေးတဲ့အခါအဲအကျိုးပေးတော့အခါကိုလည်းပဲညင်ညင်ထေတဲ့အကျိုးပေးမှာပေါ့မဟုတ်လားသန္တာစင်စင်အကျိုးပေးပါမလားမပေးဘူး ပဏိတန်တေတိမွန်မြတ်တာလှူရတယ်မွန်မြတ်တာဆိုတာကောင်းတာလှူရတယ်တဲ့ဟုတ်တာပေါ့ကောင်းတာလှူတော့ကောင်းတာပဲရမှာပေါ့မကောင်းတာလှူတော့မကောင်းတာပဲရတော့ပေါ့အဲဒါကြောင့်ပဏိတန်တေတိမွန်မြတ်တာကောင်းတာလှူရတယ်တဲ့ကာလေနဒေတိသင်လျော်လျောက်ပတ်တဲ့အခါမှာလှူရတယ်တဲ့ ညအခါမှာဓမ္ပေါက်ထမင်းဓမ္ပေါက်ဆွမ်းလှူရတယ်တဲ့ဟမ်ဟုတ်လားဘာလှူရမလဲဟဲ့ဖြော်ရည်လှူရမယ်စတုမလူလှူရမယ်ပေါ့မဟုတ်လားဓမ္ပေါက်ကဘယ်ချိန်လှူရမလဲအဲနေခါမှာလှူရမယ်ဟုတ်တယ်မဟုတ်လားအဲ့ဒါသင်္လျော်လျော့ပတ်တဲ့အခါမှာလှူတာပြောတာသင်္လျော်လျော့ပတ်တဲ့အခါမှာလှူတဲ့ ဝိစေယဒေတိတဲ့ရွေးချယ်ပြီးလှူတယ်တဲ့ရွေးချယ်ပြီးလှူရမယ်တဲ့ရွေးချယ်ပြီးလှူတယ်ဆိုတာဘာပြောတာလူကံပုဂ္ဂိုလ်ကိုရွေးချယ်ပြီးလှူပါထို့အတူလှူဝတ္ထုပစ္စည်းလည်းရွေးချယ်ပြီးလှူပါဟုတ်ကဲ့လား ဒီနေရာမှာဆိုလိုတာကတော့မုတ်ချအပြင်တော့လူကံပုဂ္ဂိုလ်ကိုရွေးချယ်လူပါတဲ့ဒီနေ့ကအနောက်ပိုင်းခရိုင်ဥက္ကဋ္ဌသုဓမာရဲ့တက္ကະကြီးတယောက်လာပြီးတော့သူသူတို့သင်္ကန်းလှူတယ်ပြီးတော့အိမ်ကိုဆွမ်းသာလာပင့်တာပါစကားစမိလို့မလို့ရှောက်တယ်ဆရာတော်တို့ကတော့ ကြောင်းနဲ့နေပြီးတော့ကိုယ်လို့ကိုယ်လုံးနေတော့ဘာမှမသိကြဘူးဖေဟာတဲ့တပည့်တော်တို့ကတော့သိနေတွေ့နေရတယ်တဲ့သာသနာမှာအဲ့ဒါကိုယ်ကရဟာတွေတွေ့နေရတယ်တဲ့သူပြောသွားတာတွေအများကြီးပဲညာခါထမင်းဆိုင်မှာထမင်းသွားစားတဲ့ကိုရောတို့အရက်တောက်တဲ့ကိုရောတို့ အဲဖဲဝိုင်းထိုင်တဲ့ကိုရောတို့အများကြီးပဲသူပြောတာအဲတချို့ကြတော့လည်းပဲသူပြောတာကိုတက်ကြီးတဲ့မှာခွန်နှစ်ပါးလောက်ရှိတယ်တဲ့ကိုဟာကိုသင်္ကန်းပတ်ပြီးတော့အချိန်ကြတော့သွားဖက်သင်္ကန်းဆုံးခံပြီးတဲ့အခါကျအဲဒီဆုံးကိုမိသားစုကျွေးညကြတော့ဖဲရိုက်အာကိုရက်ကြီးတဲ့မှာသူတို့စခန်းဖြစ်နေတယ်တဲ့အဲ့ဒါတွေတပည့်တော်တို့ရှင်းရပါတယ်ဗျာတဲ့ ဒါပေမဲ့ဝဋ္ထရကသင်္ကန်းဖြစ်နေတော့ကိုဟာကိုသွားရှင်းလိုက်လို့ရှိရင်ဒါတန်ဃာတော်တွေထင်လွဲပြီးတော့ဝေယုံသုံးကဖြစ်မှာဆိုလို့မလို့တန်ဃာနာယကဘုံကြီးတန်ဃာတော်တွေရက်ွက်ိမ်မှာထွင်းစားနေကြတာလေအရက်တောင်နေကြတာလေအာဗီဒီယိုတိတ်တိတ်ခိုးရိုက်ပြီးတော့သွားပြီးတော့ပြရပါတယ်တဲ့ သွားကြတော့မှအဲ့ဒါဆရာတော်တွေလည်းယုံပါတယ်တဲ့အဲ့တော့ဒါဆရာတော်တို့ဘယ်လိုလုပ်ကြမလဲဆိုဒကာကြီးဒါကတော့ဓမ္မစက်နဲ့မရဘူးအာနစက်နဲ့သာလုပ်ပြီးတော့လို့ခွင့်ပြုလိုက်တယ်တဲ့အဲ့ဒါနဲ့တပည့်တော်တို့ဖမ်းပြီးတော့ထောင်သုံးနှစ်ချလိုက်တယ်တဲ့အာဘုန်းကြီးသာဓုသာဓုလို့ခေါ်လိုက်တယ်အဲသူများထောင်ချတာသာဓုခေါ်ကောင်းလားဟမ် သာသနာအတွက်ကောင်းအောင်လုပ်တာမဟုတ်လားအဲ့တော့မခေါ်ကောင်းဘူးလားခေါ်ကောင်းတော့ဘောခေါ်ရုံမကဘူးတိုက်လဲတိုက်တွန်းလိုက်သေးတယ်သုံးနှစ်နဲ့မှတ်ပါမလားလို့သုံးနှစ်နဲ့မှတ်ပါမှတ်ပါမလားတော့じゃထွက်လာရင်ဒုံရင်ပြန်မရောက်ပြီဘူးလားလို့အဲ့ဒါတော့မလျှောက်တတ်ပါဘူးခင်ဗျာစောင့်ကြည့်ရမှာပဲတဲ့အဲ့ဒီတော့ အဲ့လိုတန်ခါသွားလှူရင်မကောင်းလားဟမ်ဒါကြောင့်မြတ်စွာဘုရားကဝိစေယဒေတိရွေးချယ်ပြီးတော့လူပါတဲ့လူများကောက်ပဲသိနှံစိုက်ပြိုးတဲ့အခါကျတော့မြေဩဇာကောင်းတဲ့လယ်မြေကိုရွေးပြီးစိုက်ပြိုးသလားမြေဩဇာညံ့တဲ့လယ်မြေရွေးစိုက်ပြိုးသလား မြေဩဇာကောင်းတဲ့လယ်နေရွေးပြီးစိုက်ပျိုးတော့ဘယ်နဲ့နေလဲဖွံ့ဖြိုးကြီးမားတဲ့အသေးနှံကိုရတယ်ဟုတ်တယ်မဟုတ်လားအဲအသေးနှံရလို့လို့ဖွံ့ဖြိုးကြီးမားတဲ့အသေးနှံရလို့လို့စိုက်ပျိုးတာမြေဩဇာမကောင်းတဲ့ကဲတလဲခယောင်းမြေမှာသွားပြီးစိုက်ပျိုးရင်ဘာရမလဲဘာမရဘူးဟုတ်တယ်မဟုတ်လားအဲ့တော့ရခြင်းကောင်းတာမှစိုက်ပေါ့ ဒီလိုပြောတာမဟုတ်လားမြတ်စွာဘုရားဒါမိန်တာသီလသမာဓိပညာအကျင့်သိက္ခာနဲ့ပြည့်စုံတဲ့အလူကံပုဂ္ဂိုလ်ကိုရွေးပြီးတော့လှူပါဒါပြောတာနောက်ကပိယံဒေတိအစတ္တာကိုလှူပါအစတ္တာလှူပါခုနပြောလို့ပေါ့ ဝေစီယံကတဏှတ်လူမယ်ဆိုရင်မအဆက်ဘူးပေါ့အဲ့ဒါမျိုးပေါ့အဆက်တဲ့ပစ္စည်းအဆက်အောင်လုပ်ပြီးအဆက်တာကိုလူအဲ့တော့အဆက်အောင်လုပ်ပြီးတဲ့ကပ္ပိယကာရကတွေကလည်းရှိနေတာဟုတ်ရှိနေတော့အဲ့ကပ္ပိယကာရကတွေထာအနှံထားလိုက်သွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါ လှူဒါန်းတာကတော့တိုက်ရိုက်လက်ထဲလက်ထက်လှူဒါန်းလို့ရတယ်မဟုတ်လားအဲဝတ္ထုငွေကြတော့မရဘူးဟုတ်ကဲ့လားမရတော့ဘာလုပ်ရမလဲတပိယအာရမယ်ဟုတ်ကဲ့လားဆရာတော်ဤနဝကမ္မအာ3000သောကြံွေတို့ကိုလှူဒါန်းပါသည် နဝကမ္မအတွက်ဆရာတော်အာလှူဒါန်းတာလားနဝကမ္မအာလှူဒါန်းတာလားလှူဒါန်းတာဟုတ်ကဲ့လားအဲ့လိုလှူဒါန်းပါတယ်ဆိုပြီးတော့အဲ့ဒီငွေကိုဆရာတော်လက်ထက်ထည့်လိုက်ဟမ်မထည့်ရဘူးလားဘာလို့ရအောင်အဲကပိယထအနိုင်ရမယ် ကပိယထံအနာယမလားကပိယကာရကထံအနာယမလားအတူတူပါပဲနာဖာပေါ့မဟုတ်လားအတူသုံးတာကပိယထံအနှံနဲ့ပြပလာပင်တဲ့အခါလဲကပိယနဲ့သွားတာအာသူတို့လည်းပဲ ပင်ကလေးကကပ္ပိယနဲ့ပင်တာဟိုကိုပါကိုလျှောက်သွားနေတဲ့ဘုန်းကြီးကတော့ဒါတော့တမျိုးပေါ့လေတရားတော့တရားပြတရားဟောဖို့ပင်တာဆိုတော့သူတို့ကပ္ပိယနဲ့ပင်တယ်အဲ့တော့ကပ္ပိယထာအနယံပြီးတော့မှကပ္ပိယကိုဆရာတော်လိုအပ်တဲ့ပစ္စည်းဆောင်ရွက်ပေးပါလို့ပြောခဲ့ရတယ် အစရဲကဒီကပ္ပိယဟာဆောင်ရွက်နေကြဆိုလို့ရှိရင်တော့လည်းပြောစရာမလိုအဲ့တော့ဆရာတော်ကသင်္ကန်းလိုတဲ့အခါကျတော့အဲ့ဒီလေးအတင်းနဲ့ကပ္ပိယကိုပြောရတာဘယ်လိုပြောရတာဟမ်ကပ္ပိယရေငါတော့3 rifle လုံးနေတယ်ဟဲ့ စီးတိုက်ခဲဆိုတာသိလားသင်္ကန်းရဲ့တစိပ်ပါသူတို့သူတို့ခုခေါ်နေရတာအဲရိုက်ဖယ်သုံးလက်သင်္ကန်းနဲ့ကြံ့ကြံ့ဖောင်းဖောင်း3 rifle CYC ရဲ့အခုပေါ်နေတာအဲဈေးလည်းကြီးတယ်ဈေးကလည်းအခုဟာတစုံဆိုလို့ရှိရင်၄-၅တောင်လောက်ပေးရတယ်နဲ့တူတယ် ဟမ်လေးတော့900ဩအေးအဲအဲ့တော့တခါကြီးငါတော့ရိုက်ဖဲသုံးလက်လိုးနေပြီပွဲပေးပြီတော့အဲ့လိုလားဘယ်လိုတော့ဘုန်းကြီးကလိုးကြောင်းမဲ့ပြောရတယ်ဝဲပေးဖို့မပြောရဘူးဟုတ်လား ဒါအေးငါတော့ rifle သုံးတဲ့ CYC လိုချင်တယ်ဒီလောက်ပဲဟေးမင်းကငါ3000ဟိုတကာလှူထတာရှိတယ်မို့လားအဲ့ဒါနဲ့ဝယ်လေကွယ်အဲ့လိုပြောရမှာလားအဲ့လိုမပြောရဘူးနော်လိုတာပဲပြောရတယ်လိုတာပဲကပ္ပယရေ3 rifle CYC သင်္ကန်းလိုချင်တယ်ဟေးဒီလောက်ပဲအဲ့တော့ကပ္ပယလည်းသူကဆောင်ရွက်နေကြဆိုတော့တင်မဖျားတင်မဖျား ညနေကျတော့သင်္ကန်းတစ်စုံလာကတ်တယ်မလောက်တာဩဝဲလာတာပေါ့ခဲ့ရသူ့မဝဲပဲနေပြန်ရမလို့မဟုတ်လားအဲ့ဒါကပိယံဒေတိအစတ္တာကိုလူတယ်တကယ်လို့ဘုန်းကြီးကကြောင်းနေစရာမရှိလို့ ရှင်လည်းပဲအကြောင်းမပြောမှာမို့ကပိယကြီးငါတော့အကြောင်းနေစရာမရှိဘူးဟေ့အဲ့ဒါနေစရာလေးတော့ငါရှိမှဖြစ်မယ်အဲ့တော့ကပိယကဝါလေးလေးငါလုံးဝဲတက်ကယ်လေးလေးငါရွယ်ဝဲပြီးတော့အဲ့ဒါထောင်းပြီးကာပေးလိုက်မိုးပေးလိုက်မဟုတ်လားသုံးအောင်ဆိုတော့လေအဲ့လောက်ပဲရမှာဘူးဒီကိဒီခံမလေး ဒါတော့အဲ့ဒါလည်းပဲကပိယံဒေတိအစတ္တကိုလှူတယ်အစတ္တလှူတဲ့လှူလှူတယ်ဆိုတော့ပို့ပြီးတော့အကျိုးများတာပေါ့လေဒါအဘိနံဒေတိမပြတ်လှူတယ်တဲ့မပြတ်ဆိုတာစက္ကန့်နဲ့မိနစ်တိုင်းလှူနေတာပြောတာမဟုတ်ပါဘူးအာဒီလလည်းလှူတယ်ဟိုလလည်းလှူတယ်မနေ့ကလည်းလှူတယ်နောက်10ရက်လောက်ရှိတော့တယ် တစုံတရာလှူတဲ့အစရှိသည်ပေါ့လေအဲ့ဒါလိုလှူတာမပြတ်လှူတယ်တဲ့ဟိုမေးလောင်မှထတာလှူတာဒီလိုမဟုတ်ဘူးပေါ့အဘိနန္တေတိမပြတ်လှူတယ်တဒံစိတ်တံပတာရေတိလှူစဲမှလည်းစိတ်แท้ကြည်လင်ရှင်လန်းဝမ်းသာတယ်လှူနေတော့မှလည်းပဲ ကြည်လင်ရှင်လန်းဝမ်းသာတဲ့စိတ်တွေဖြစ်တယ်တဲ့စေတနာကောင်းတယ်ပေါ့ဓာတဝအတ္တမနောဟောတိလှူပြီးတော့လည်းကိုယ်လူပြန်တွေးမိတိုင်းဝမ်းသာတယ်တဲ့ဓာတဝအတ္တမနောဟောတိအဲ့ဒါသူတော်ကောင်းတို့လှူနည်းပဲတဲ့တချို့ကြတော့လူတော့ဝမ်းသာရပြီမဲ့လှူပြီးတဲ့အခါကျတော့ဝမ်းမသာနိုင်တဲ့လူမျိုးတွေကလည်းရှိတယ်မဟုတ်လား ရှိတယ်ဘယ်လိုဟာတွေလဲသူမြစီကကြွေးချီလှူတာပေါ့ဟုတ်ဘူးလားအဲအဲ့ဒါကအပြာရေးဆိုင်လှူတာတွေမှာများသောအားဖြင့်ဖြစ်တတ်တယ်အာလှူတဲ့တောင်လှူမဲ့ဆိုပြီးကြွေးချီပြီးလှူတယ်အလှူလဲပြီးရောကြွေးတွေက11ထိနေဝမ်းသာနိုင်သေးလားသာနိုင်တော့ဘူး အဲအဲ့လိုမလုပ်နဲ့တဲ့ကိုနိုင်သလောက်ကိုလွတ်လွတ်ကျွတ်ကျွတ်လူတဲ့အဲ့လိုဆိုရင်လူပြီးရင်ဝမ်းသာရတယ်ဓတ္တဝါအတ္တမနောဟောတိအဲ့ဒါသူတော်ကောင်းတို့လူနည်းပဲခုနနဝကမ္မဆိုတဲ့စကားလုံးကနေလျှောက်သွားလိုက်တာတော့ဘယ်ရောက်သွား သတော်ကောင်းတို့လှူနီးရောက်သွားနော်သူစိန်ဒေတိစင်စင်ကြဲကြဲလှူရတယ်တန်ချင်းစင်ကြဲတဲ့ပစ္စည်းလှူရတယ်ပဏိတန်ဒေတိကောင်းမွန်တာလှူရတယ်ကာလေနဒေတိသင်လျော်လျောက်ပတ်တဲ့အခါလှူရတယ်ကပိယံဒေတိအဆတ္တလှူရတယ်တဲ့အဲဝိဇယဒေတိအလူကံပုဂ္ဂိုလ်ရွေးချယ်လှူရတယ်တဲ့ ကပိယံဒေတိအစတာလှူရတယ်တဲ့အဘိနံဒေတိမပြတ်လှူရတယ်တဲ့တရံစိတ်တံပတာဒေတိလှူတဲ့အခါမှာလဲဝမ်းသာနေရတယ်ဓတ္တဝအတ္တမနောဟောတိလှူပြီးလို့မိမိလှူတွေးမိတိုင်းလဲဝမ်းသာနေရတယ်တဲ့အဲ့ဒီလှူနည်းဟာသူတော်ကောင်းတို့လှူနည်းပဲ gain light so င်ကြယ်မွန်မြတ်လျောက်ပတ်သောခါစင်ကြယ်မွန်မြတ်လျောက်ပတ်သောခါသို့ရွေးချယ်အစမပြတ်လူရာရွေးချယ်အစ မပြတ်လူရာလူစဲတတိလူပြီးပြန်ကလူစဲတတိလူပြီးပြန်ကဝမ်းမြောက်လှဒါနာတပ္ပုရိတာ စင်ကြယ်မွန်မြတ်လျောက်ပတ်သောခါရွေးချယ်အစမပြတ်လူရာလူစဲတတိလူပြီးပြန်ကဝမ်းမြောက်လှဒါနတပ္ပုရိတာ ဒီတော့ဒီကနေ့သမီးဥယရဏဖြစ်တဲ့မအေးဇင်မာကျော်ရဲ့မွေးနေ့မင်္ဂလာကုသိုလ်တော်ဖြစ်ဖြင့်ကိုကျော်စိုးမမြမြဥတို့မိသားစုနှစ်ဖက်သောဘုရားမိဘတွေအမှုထားပြီးတော့လှူဒန်းတဲ့ဒါနဟာသပ္ပုရိသဒါနမဖြစ်ပေဘူးလားအဲသပ္ပုရိသဒါနဆိုတော့က အကျိုးပေးကြီးမားတယ်သူတော်ကောင်းတို့လှူတဲ့အလှဟုတ်ကဲ့လားသူတော်ကောင်းတို့လှူတဲ့အလှဒီတော့ဒီလူကြောင့်ဘောဝတမ္ပတိဘောဂတမ္ပတိဆိုတဲ့ဘောဝကောင်းဘောဝမွန်ရခြင်းစိစိဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်ဆင်းရဲခတ်သိမ်းငြိမ်းခြင်းသန္တရာဘုတ်ကလွတ်မြောက်ခြင်းဆိုတဲ့အကျိုးကိုပါရဖို့မရည်မှန်းတယ်ဘူးလား ရည်မှန်းရမယ်အဲ့ဒါလိုရည်မှန်းပြီးလှူဒန်းလို့ရှိရင်ဒီနာဒီဒါနကောက်မှုကနှိုးစော်တဲ့အတွက်သန္တရာဘုကလွတ်လန်းဖြစ်တဲ့တတိပဋ္ဌာန်အကျဉ်းလန်းကိုကြိုးပမ်းပြီးတော့မကြင့်ကြံမပွားကြင့်ကြံပွားများအထုတ်မှုမပြုနိုင်ပေဘူးလားအဲ့လိုပြုနိုင်တဲ့အတိုင်းလဲဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရည်တမ်းပြီးမဲ့ဉာဏ်ပူဉာဏ်ရလို့သန္တရာဘုကလွတ်မြောက်ခြင်းဆိုရက်အကျိုးအထီး မုတ်ချရနိုင်သည်အဲ့ဒီအထိသွားဖို့မလိုဘူးလားဒါနေစာတန္တရာခီလံမပင်မမဲ့ရွှင်လန်းကြည်သာလျှောက်ဖို့ရာနဲ့တန္တရာလွတ်လန်းရည်မြော်မှန်း၍လူရန်သမှုဒါနာပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလံကြီးပွားချမ်းသာကြောင်း ကောင်းမြတ်သော မင်္ဂလာပါပေတည်းဒါနပြုတာနှမျိုးနော်ဒါနေစာတန္တရာခရီလံမပင်မမဲရွှင်လံကြည်သာလျှောက်ဖို့ရာနဲ့တန္တရာထဲမှာရဖို့လောကီကျိုးတွေချမ်းချမ်းသာသာနေနိုင်ဖို့ပြည့်ပြည့်စုံစုံနေနိုင်ဖို့လဲဒါနပြုရတယ်ဟုတ်ကဲ့လား သန္တရာခရီးလံမပင်မမဲရှင်လန်းကြည်သားလျှောက်ဖို့ရာနဲ့ဒီလောက်နဲ့တော်လောက်ပလားဆိုတော့မတော်လောက်သေးဘူးသန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေသန္တရာဝစခန်းကလွတ်လန်းကိုရည်မှန်းပြီးတော့လည်းပဲဒါနပြုရတယ်ပြုလို့ချင်းဒီဒါနအကြောင်းထောက်ပံ့ပြုလို့သန္တရာဝကလွတ်မြောက် ကျင့်တွေကျင့်နိုင်တယ်ကျင့်နိုင်တဲ့အတိုင်းလည်းပဲသန္တရာဥက္ကနောက်ဆုံးကြတော့လွတ်နိုင်တယ်ဒီလိုမဟုတ်လားသန္တရာလွတ်လန်းရည်မြော်မှန်း၍လူရန်သမှုဒါနပြုအပ်ခြင်းသည်လည်းဥတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလံကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းကြားဘူးလားဒီတော့ လောကီစည်းစိမ်ဥစ္စာပြည်စုံမှုဆိုတာကတော့ဒါနပြုတဲ့လူ အတွက်သူ့အကြောင်းကျိုးအားလျော်စွာပြည်စုံမှာတော့ပြည်စုံမှာသိကြသည်လောကုတ္တရာစီဝါချမ်းသာဖြစ်တဲ့မဉ္ဇဉ်ဘုံဉဏ်နိဗ္ဗာန်ရာရည်တန္တရာဝုတ်ကလွတ်မြောက်ရေးကြတော့ဒီဒါနအကြောင်းထောက်ပံ့ပြုလို့လွတ်လို့တဲ့စိတ်ဆန္ဒပြင်းပြလို့အာထုတ်လို့တဲ့ဆန္ဒတွေပေါ်လာတဲ့အခါမှာကြိုးစားအာထုတ်မှပဲရတာမဟုတ်လား အဲ့တော့ကြိုးစားအားထုတ်တဲ့အခါကျတော့သန္တရာဝုတ်ကလွတ်မြောက်ရေးအတွက်ဘယ်လိုအားထုတ်မလဲတတိပဋ္ဌာန်၄ပါးရှုမှတ်ပွားများရမယ်တတိပဋ္ဌာန်၄ပါးကဘာတွေတော့ ကာယ ानु ပသနာတတိပဋ္ဌာန်ဆိုတာဘာကိုရှုတာတော့ဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ဓာ ानु ပသနာတတိပဋ္ဌာန်ဓမ္မာနုပဒနာတတိပဋ္ဌာန်ဟုတ်ကလားယုတ်ကိုရှုရာကကာယာနုပဒနာတတိပဋ္ဌာန် ခံစားမှုကို ရှုရာကဝေဒနာနုပသနာတတိပဋ္ဌာန်စိတ်ကိုရှုရာကစိတ်တ ानु ပသနာတတိပဋ္ဌာန်သဘောကိုရှုရာကဓမ္မ ानु ပသနာတတိပဋ္ဌာန်ဟုတ်ကဲ့လားဂိုင်းလိုက်ဆိုတတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိဖြင့် စူးစူးဆိုင်ဆိုင်ရှုခြင်းတတိပဋ္ဌာန်တရား၄ပါးဆိုသည်မှာစူးစူးဆိုင်ဆိုင်ရှုတယ်ဆိုတာသမ္မာဝါယာမလုံလဝိရိယအာသွင်းပြီးတော့စိတ်အားဆိုင်ရှုတာမဟုတ်လားသမန်ငါရှံငါရှုရင်စူးစူးဆိုင်ဆိုင်လို့ဆိုနိုင်မှာမလား မဆုံးနိုင်ဘူးတမန်ကရှန်ကရှုရင်သိကောသိပါမလားရှုတာကသိဖို့မဟုတ်လားအဲစူးစိုက်စိုက်ရှုမှသိမှာပေါ့တမန်ကရှန်ကရှုတော့မမသိရောမကဘူးစိတ်ခဏခဏလွင့်မနေဘူးလားအဲ့ဒါပေါ့ရှန်ရှန်ရှုလို့အဲကြောင့်ပေါ့ရှန်ရှန်မရှုရတတိပဋ္ဌာနာဆိုတာပဋ္ဌာနာဆိုတာစူးစူးစိုက်စိုက်စွဲစွဲမြဲမြဲတည်တာကိုခေါ်တယ် အဲဒါကြောင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းဆိုတတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိပဋ္ဌံတရား၄ပါးဆိုသည်မှာရုပ်ကိုရှုတာကကာယာနုပသနာတတိပဋ္ဌံ ခံစားမှုကိုရှုတာကဝေဒနာနုပသနာတတိပဋ္ဌံစိတ်ကိုရှုတာကစိတ်ဓာနုပသနာတတိပဋ္ဌံသဘောကိုရှုတာကဓမ္မာနုပသနာတတိပဋ္ဌံ ဒီတော့အဲ့ဒီရုပ်ကိုရှုတဲ့အခါစိတ်ကိုရှုတဲ့အခါခံစားမှုတွေဆင်းရဲခံစားမှုချမ်းသာခံစားမှုကောင်းခံစားဆိုးခံစားမှုခံစားမှုတွေရှုတဲ့အခါမြင်သဘောကြားသဘောနာမ်သဘောစားသဘောစတဲ့သဘောတွေရှုတဲ့အခါအဲ့လိုရှုတဲ့အခါမှာဘာရည်ရွယ်ချက်နဲ့ဘယ်အခါမှာရှုရမှာလဲ မစွဲဖို့ရာဖြစ်စေမှမှန်စွာရှုရပါသတည်းဟုတ်ကဲ့လားယုတ်ခံစားမှုစိတ်သဘောတရားတွေထင်ထင်ရှားရှားဖြစ်ပေါ်တဲ့အခါမှာသူတို့ပေါ်မစွဲလမ်းမဲနဲ့အမှန်တိုင်းသိသိသွားဖို့ရဲ့အတွက်ဖြစ်စေဖြစ်ခိုက်မှာရှုရမယ်ဟုတ်တယ်မဟုတ်လားဖြစ်စေဖြစ်ခိုက်မှာရှုရမယ် စွဲတာကဘယ်လိုများစွဲတတ်လို့တော့ရုပ်ကိုရောစိတ်ကိုရောตาရတတ်မဲ့စွဲမစွဲတတ်ဘူးလားပြီးတော့ ပါရတတ်မဲ့ဆွဲလဲဆွဲတတ်တယ်အသည့်အမြင်မှားဆွဲလဲဆွဲတတ်တယ်ဟုတ်တယ်မဟုတ်လားပါရတတ်မဲ့ဆွဲကဘယ်နှမျိုးဆွဲတတ်တယ်လဲတမျိုးတည်းပဲသဘောကျတယ်နှစ်သက်တယ်ตายရတယ်ခင်မင်တယ်ချစ်တယ်အဲ့ဒါပြောတာမဟုတ်လားအသည့်အမြင်မှားဆွဲရတော့ဘယ်နှမျိုးတော့ဘယ်နှမျိုးတော့ဟမ်၃မျိုးပါပါပါလိမ့်မလဲ မေ့သွားပါပြီဖះလည်းလျှောက်ပေါ့ဟုတ်လားအစွဲသုံးမျိုးကဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါရုပါဒံဟုတ်တယ်မလားပါတယ်တော့ဒိဋ္ဌုပါဒံဆိုတာလှူခြင်းညောင်း လူရဲ့အကျိုးမရှိကံကြောင့်ကံရဲ့အကျိုးမရှိ ကောင်းတာလုပ်လို့ကောင်းကျိုးမရဆိုးတာလုပ်လို့ဆိုးပြမရလို့အသိအမြင်အယူအဆမှားတာဟုတ်တယ်မဟုတ်လားအဲ့ဒါကဒိဋ္ဌိဥပါဒံဒိဋ္ဌုပါဒံအသိအမြင်မှားဆွဲဆွဲတယ်အတ္တဝါဒဥပါဒံအတ္တဝါဒဥပါဒံကတော့ တည်မြဲတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တရှိတယ်လို့ယူဆတဲ့အယူဆကိုစွဲလန်းခြင်းဟုတ်ကဲ့လားတည်မြဲနေတဲ့မပြတ်မစည်းပဲတည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တရှိတယ်လို့ယူဆတဲ့အယူမှားကိုစွဲလန်းခြင်းဟုတ်သလား ပါပါဥပါဒာနော်အတ္တဝရုပါဒာသီလပတဥပါဒာကြတော့မဂ္ဂင်၈ပါးဘောင်မဝင်တဲ့အလေးအကျင့်မျှဖြင့်တန္တရာဝုကလွတ်နိုင်တယ်ဆိုတဲ့အယူမှားကိုစွဲလန်းခြင်းဟုတ်ကဲ့လား မကင်၈ပါးဘောင်မဝင်နဲ့အလေးအကျင့်မျှဖြင့်သန္တရာဝတ်ကလွတ်နိုင်တယ်လို့ယူဆတဲ့အယူမှားကိုဆွဲလန်းခြင်းပါလေသီလပဒဥပါဒာအသိအမြင်မှာဆွဲ၃မျိုးဟုတ်ကဲ့လားဒါဖြင့်ဆွဲတတ်တဲ့တရားကတော့၄ခုပေါ့ကာမုပါဒံဒိဋ္ဌုပါဒံသီလပဒုပါဒံအတ္တဝါဒုပါဒံဟုတ်လား ဒါဖြင့်အစွဲခံတရားကတော့ဘယ်နှခုတော့ငါးခုပါရီတော့အစွဲခံတရားကို ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။စွဲတဲ့တရားကိုဥပါဒံလို့ခေါ်တယ်။အစွဲခံတရားကိုဥပါဒာနဲ့ခန္ဓာလို့ခေါ် ဟုတ်ကဲ့လားအစွဲကံတရားကိုဘာခေါ်လဲဥပါဒာနဲ့ခန္ဓာအစွဲကံတရားစွဲတတ်တဲ့တရားကိုတော့အဲဒါအစွဲကံဖြစ်တဲ့ဥပါဒာနဲ့ခန္ဓာ၅ပါးကို စွဲတတ်တဲ့ตายတတ်မဲ့စွဲ လောဘတဏှာနဲ့လည်းစွဲတယ်အသိအမြင်မှဒိဋ္ဌိနဲ့လည်းစွဲတယ် အဲ့ဒါအမှန်တိုင်းသိလို့လားမသိလို့လားဘာကြောင့်မသိသလဲမရှုလို့ပေါ့မဟုတ်ဘူးလားရှုရင်တော့မသိပေဘူးလားသိရင်စွဲမလားမစွဲဘူးသိရင်မစွဲဘူးဒါတော့လိုက်ဆိုစွဲလန်းစရာအစုတရား ဥပါဒါနဲ့ခန္ဓာ၅ပါးဆိုသည်မှာစွဲလန်းစရာအစုတရားခန္ဓာဆိုတာအစုတရားစွဲလန်းစရာအစုတရားဥပါဒါနဲ့ခန္ဓာ၅ပါးဆိုသည်မှာယုတ်တရားအစုတရား ရူပခန္ဓာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာသို့သိမှုတရားအစုဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာအဲနေဦးနေဦး သူဒေသနာအစဉ်တိုင်းဆိုအောင်စေစောပြုလုပ်အာထုံမှုတရားအစုသင်္ခါရခန္ဓာစေစောပြုလုပ်အာထုံမှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုသ ဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်စွဲလန်းစရာအစုတရားဥပါဒါနဲ့ခန္ဓာ၅ပါးဆိုသည်မှာယုတ်တရားအစုရူပခန္ဓာ ခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသင်္ခသင်္ခါရအတင်ညက်ခန္ဓာစေသောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည် အဲ့ဒီမှာရူပခန္ဓာကတော့ယုတ်ကြံခန္ဓာ၄ပါးကနာမ်ဘာပြောလိုက်တော့ခံစားတယ်ဆိုတာလဲနာမည်မှတ်သားတယ်ဆိုတာလဲနာမည် စေစောပြုလို့အထုတ်တယ်ဆိုတာလဲနာမည်သိတယ်ဆိုတာလဲနာမည်အာခံစားမှုဝေဒနာဆိုတာဝေဒနာစေတသိက်လို့ခေါ်တယ်ပြီးတော့မှစကလုံးရစေတသိက်ဆိုတာစိတ်ရဲ့အဖော်လို့အဓိပ္ပာယ်ရတယ်စေတသိက်ဆိုတာဘယ်လိုအဓိပ္ပာယ်ရစိတ်ရဲ့အဖော်ဆိုကြတဲ့ကစိတ်ဖြစ်ရဲ့သူပါမယ်ပေါ့ ဟုတ်တယ်မဟုတ်လားဥပါပဲအခါတင်ညက်ခန္ဓာတင်ညာကလည်းစေတသိက်ပဲစိတ်ရဲ့အဖို့ပဲစိတ်ရဲ့အဖို့52ယောက်ရှိတယ်ဘယ်လောက်ရှိတော့52ယောက်မှာအခုဘယ်2ယောက်သိပြီတော့ ဘယ်သူဘယ်သူတော့ဝေဒနာနဲ့ပညာခံစားမှုနဲ့မှတ်သားမှုဟုတ်လားကျန်တဲ့90ကသင်္ခါရခန္ဓာထဲမှာပါတယ်ကျန်တဲ့စိတ်ရဲ့အဖို့စေတသိက်90ကသင်္ခါရခန္ဓာထဲမှာပါတယ်အဲ့ဒီမှာသင်္ခါရဆိုတာ စေတနာကိုပြောတာစေတနာဆိုတာတခြားဖြစ်ပေါ်ဖြစ်ပဲတည်းတက်ကြွအောင် အားကောင်းအောင်စိတ်ဆော်လှုံ့ဆော်ပေးတတ်တဲ့သဘောရှိတယ်သူကိုယ်တိုင်ကလည်းပြုလုပ်တတ်တဲ့သဘောရှိတယ်သူကိုယ်တိုင်ကအားထုတ်တတ်တဲ့သဘောရှိတယ်ဒါကြောင့်သင်္ခါရဆိုတာစေတနာသူကစိတ်ဆော်လှုံ့ဆော်ပေးတဲ့အခါကျတော့ သူနဲ့ဖြစ်ဖို့ဖြစ်ပဲစိတ်အဖို့စေတသိက်တွေကအားကောင်းလာအားကောင်းလာတော့လှုပ်เสียရှိတာလှုပ်မိတာပေါ့မကောင်းတာလှုပ်လို့တဲ့စိတ် အကုသိုလ်ပြုလို့တဲ့စိတ်အားသိနေတယ်ရဲ့ပြုမိမလားမပြုမိဘူးစိတ်ကထက်သန်အားကောင်းလာပြီဆိုရင်တော့အဲ့ထက်သန်အားကောင်းအောင်ဘသူကဆွပေးတယ်စေနာဆွပေးတယ်ဒါကြောင့်သူ့ကိုလက်သည်လို့မြတ်စွာဘုရားကမိန့်တာ ကောင်းတာလှုပ်လဲသူကလက်တယ်ပဲတဲ့မကောင်းတာလှုပ်လဲလက်တယ်ပဲတဲ့ဒီစေတနာသူကဆရာကြီးတဲ့ဦးစီးခေါင်းဆောင်ကြီးဒါကြောင့်မလို့အဲ့ဒီကြံတဲ့စိတ်အဖော်90ကိုစေတနာခေါင်းတက်လိုက်တာသင်္ခါရသူဥဆောင်လို့အာထုံမှုတရားအစုသင်္ခါရခန္ဓာသင်္ခါရဆိုတာစေတနာရဲ့နာမည် သင်္ခါရစစ်စော်တယ်သင်္ခါရပြုလုပ်တယ်သင်္ခါရအာထုတ်တယ်အဲသူ့ကိုခေါင်းတက်ပြီးတော့ကျန်တာတွေကိုပြောလိုက်တာဟိုနိုင်ငံရေးအစိုးရလက်ထက်တုန်းကဆိုလို့ရှိရင်တော့ဒီလိုပြောတယ်မဟုတ်လားအဲဥနုအစိုးရဟောအဲဥနုအစိုးရဆိုတော့ဥနုတယောက်ထဲလားမဟုတ်ပါဘူးသူဖွတ်တစ်ဖွဲ့လုံးပေါ့ဒါပေမဲ့သူ့နာမည်တက်လိုက်တော့တစ်ဖွဲ့လုံးပါမသွားဘူးလား အဲအဲ့ဒါလိုပဲစေတနာနာမည်တက်လိုက်တာသင်္ခါရဆိုတာစေတနာသူ့နာမည်တက်ပြီးတော့သင်္ခါရခန္ဓာစေတနာဥဆောင်တဲ့စိတ်ရဲ့အဖို့စေတသိက်တွေဒီလိုပြောလို့တယ်ဘလောက်ဘလောက်ရှိတော့50ရှိတယ်ဟုတ်လားအဲနိုင်ငံရေးအစိုးရလက်ထက်တုန်းကတော့ဟုတ်ပါတယ်ဥနုဆိုရလို့ခေါ်ကြအခုကြတော့ဘယ်လိုခေါ်ရဟမ် ဘယ်ဟလာနဝတာတော့ခင်းနောက်ပြန်ဆွဲနေတယ်ဟမ်ဟောဗျာဥတန်းရွှေအစိုးရလို့များခေါ်ရလားမခေါ်ဘူးဟုတ်ကလားဥတန်းရွှေအစိုးရလို့မခေါ်ဘူးနာအဖာလို့ပဲခေါ်တာပဲမဟုတ်လားနာအဖာလို့ပဲခေါ်တယ်ဥတန်းရွှေအစိုးရလို့မခေါ်ဘူး ဘာဖြစ်လို့မခေါ်တော့။အိုးဒါတွေစဉ်းစားနေလို့မဖြစ်ပါဘူး။ဘိုးပဲဒါတွေအဲ့ဒါတွေဖြောက်လိုက်ဖြောက်လိုက်အဲ့ဒါတွေဖြောက်လိုက်နော်။ဒီတော့စေတနာဒီနေရာမှာတော့သင်္ခါရဆိုတာစေတနာရဲ့နာမည်။အဲ့ဒီစေတနာခေါ်တဲ့သင်္ခါရဥဆောင်တဲ့စေတသိက်50စိတ်ရဲ့အဖို့50ကိုသင်္ခါရခန္ဓာလို့ခေါ်တယ်။အာသင်္ခါရဆိုတာစိတ်ဆိုတဲ့ပြုလုပ်တဲ့အာထုတ်တဲ့ အဲ့ဒီသဘောဒီတော့စိတ်ရဲ့အဖို့52ယောက်ရှိတာမှာရှေ့မှာ2ယောက်ကပါသွားပြီဘယ်မှာတော့ဝေဒနာနဲ့တင်ညာအဲကြတော့သင်္ခါရတဲ့ကြတော့ပဲ2ယောက်ပဲရှိတော့50ပဲရှိတော့တယ်အဲ့ဒါကိုသင်္ခါရခန္ဓာအဲ့ဒီ50ကတတ္တာယုံကြည်မှုပါတယ် ဒါနစွန့်ကြဲပေကံလှူဒါန်းမှုပါတယ်သီလဆောင်ထိန်မှုပါတယ်ဝိရိယကြိုးစားမှုပါတယ်တတိရှုမှတ်မှုပါတယ်သမာဓိတည်ငြိမ်နေမှုပါတယ်အကုန်လုံးဟာအိုက်သင်္ခါရခန္ဓာကြီးပဲအဲ့ဒီခံစားတာနဲ့မှတ်သားတာမှတပါကြံတဲ့စိတ်သဘောတွေစိတ်ရဲ့အဖော်တွေဟာ အကုန်လုံးသင်္ခါရခန္ဓာပဲနောက်ဆုံးခန္ဓာကြတော့ သိမှုတရားအစုဝိညာဉ်နဲ့ခန္ဓာသိအောင်လည်းသိတာ အာယုံပဲလို့သိလိုက်တာမြင်မြင်စရာအာယုံပဲအဆင်းပဲလို့သိလိုက်တာကြားရင်ကြားစရာအတန်ပဲလို့သိလိုက်တာနာရင်နာစရာအနတ်ပဲလို့သိလိုက်တာအဲ့လောက်ပဲအဲ့ဒါမှလည်းပဲအဲဒီအဆင်းလှတယ်မလှဘူးဒီအထိမသွားဘူးအဆင်းပဲလို့သိလိုက်တာပဲ ကြားလိုက်လို့အတန်ကြားပြန်လိုက်အတန်မဲလို့သိလိုက်တာပဲအတန်ကောင်းတယ်မကောင်းဘူးအဲ့ဒီကြောင့်မတော်ဘူးစိတ်ကစိတ်ရဲ့သိသိတဲ့သဘောကအာယုံမဲလို့သိုံများလေးပဲနောက်ကကောင်းတယ်မကောင်းဘူးလှတယ်မလှဘူးအစာရည်ဒီဖြင့်ဖြစ်လာတာကသူ့အဖော်တွေကဖြစ်လာတာဘသူ့အဖော်တွေလဲအဲသူကဖြစ်တော့အဖော်တွေကလည်းနောက်ကလိုက်လာတာပေါ့ ဟုတ်လားနောက်ကလိုက်လာတော့ဒီအစင်းတွေးလို့မလို့လှတယ်လို့အထိဆုံးပြတ်နိုင်တဲ့အခါကျတော့မလေးလှလိုက်တာဆိုပြီးတော့ခံစားမှုဖြစ်တယ်လှလိုက်တာလို့ခံစားမှုဖြစ်တော့မလေးငါနဲ့တော့သဘောကျလိုက်တာဟောဘယ်ရောက်တော့ဟဲ့လောဘပေါ့သဘောကျတယ်ဆိုတာလောဘမဟုတ်လားအဲ့တော့ အစင်းမဲ့လို့သိလိုက်တာကဝိညာဉ်နဲ့ခန္ဓာသိမှုတရားအစုလှလိုက်တာနှောလို့ခံစားလိုက်တာက ဝေဒနာခန္ဓာလှတာကိုမှတ်သားလိုက်တာကသင်ညက်ခန္ဓာအမလေးသဘောကျလိုက်တာဟဲ့ဆိုတော့ဘာဖြစ်သွားတော့သင်္ခါရခန္ဓာလောဘဆိုတော့သင်္ခါရခန္ဓာမဟုတ်လားဟုတ်ကဲ့လားသဘောပေါက်လား အဲတော့အဲ့ဒီမှာသိတဲ့အစင်းမဲလို့သိတဲ့ဝိညာဉ်နဲ့ခန္ဓာလည်းပါတယ်လှလိုက်တာလို့ခံစားလိုက်တဲ့ဝေဒနာခန္ဓာလည်းပါတယ်အဲ့ဒါလေးကိုမှတ်သားထားလိုက်တဲ့သင်္ညေခန္ဓာလည်းပါတယ်သဘောကျတဲ့လောဘဆိုတော့ဘာခန္ဓာတော့အာသင်္ခါရခန္ဓာလည်းပါတယ်ကဲဒါဖြင့်မြင်ရတဲ့အစင်းကတော့ဘာခန္ဓာတော့ ဒုက္ခမြင်ရတဲ့အဆင့်အမြင်ခံအဆင့်အဆင့်ဆိုတာရုပ်လားနာလားအေးရုပ်ဆိုလို့ရှိရင်တော့ဘာခန္ဓာဖြစ်မလို့အဲ့တော့အဲ့ဒီအဆင်းလေးမြင်လိုက်တာမှခန္ဓာ၅ပါးပါမသွားဘူးလားပါသွားတယ်အဲ့ဒါမရှုရင်တော့စွဲမှာပဲမဟုတ်ဘူးလားရှုလို့သိရင်တော့မစွဲဘူး မြင်တယ်မြင်တယ်မြင်တယ်လို့ရှုရင်တော့မစွဲပါဘူးမရှုရင်တော့စွဲမှာပဲစွဲရင်တော့စွဲလိုက်ရင်ဘာဖြစ်တော့ဩဟမ်ဒုက္ခဒုက္ခဒုက္ခဒုက္ခစွဲလန်းတော့ပြုတ်လောက်တယ်မဟုတ်လား ဩဒုက္ခဥပါဒါနပစ္စယဘဝမဟုတ်လားဥပါဒါနပစ္စယစွဲလန်းခြင်းကြောင့်ဘဝပြုလုပ်မှုဖြစ်ပေါ်တယ်ဟုတ်တယ်မဟုတ်လားသေသေးချာချာတဲ့တဲ့ပြောတော့လေသဘောပေါက်တာပဲเนาะဟုတ်လားအဲအဲ့တော့ပြုလုပ်ပြီဆိုတဲ့က ကောင်းတာရင်လည်းပြုလုပ်မိမယ်မကောင်းတာရင်လည်းပြုလုပ်မိမယ်အဲ့ဒါကိုကောင်းတာပြုလုပ်တော့ကုသိုလ်ကံမကောင်းတာပြုလုပ်တော့အကုသိုလ်ကံအဲ့တော့နောက်ဘဝဖြစ်ခြင်းနဲ့တဏှာနဲ့တွဲပြီးတော့ကောင်းတာပြုလုပ်မယ်တဏှာနဲ့တွဲပြီးတော့မကောင်းတာပြုလုပ်မယ်ဆိုလို့ရှိရင်တော့နောက်ဘဝတစ်ဖန်မဖြစ်ပြန်ဘူးလားဘဝပစ္စယဇာတိဘဝပစ္စယပြုလုပ်မှုကြောင့် ဇာတိဘဝသည်တဖန်ဖြစ်ရပြန်တယ်အဲ့ဒီဇာတိဘဝသည်ဖြစ်တာကလှုပ်တုံးကကောင်းတာလှုပ်ခဲ့မိရင်ကောင်းတဲ့ဘဝလှုပ်တုံးကမကောင်းတာလှုပ်ခဲ့မိရင်မကောင်းတဲ့ဘဝဟုတ်တယ်မဟုတ်လားလှုပ်တာဘာလို့လှုပ်တာတော့ဆွဲလန်းလို့လှုပ်တာဆွဲလန်းတာဘာကြောင့်ဆွဲလန်းတာတော့မသိလို့ပေါ့ မရှုလို့မဟုတ်ဘူးလားမရှုလို့ဆွဲလန်းတာမဟုတ်ဘူးလားအဲဟဲ့မရှုလို့ဆွဲလန်းတယ်ဆွဲလန်းလို့လောက်တယ်လောက်လို့မလို့ဘဝသေးရတယ်ဘဝပြန်ပြီနောက်တစ်ဘဝဤပုံဤနည်းဖြင့်ဆင်းရဲမဖက်ချမ်းသာတက်တက်ဒုက္ခအစုပုံကြီးဖြစ်ပေါ်လာသည်ဟမ်ဘယ်လိုဖြစ်လာကဲအဲ့ဒါဘယ်အစား မရှုတာကစားတယ်ဟုတ်တယ်မလားဖြစ်ခိုက်မရှုယုံနံစုစွဲမှုဝင်ရောက်သည်ဖြစ်ခိုက်ကိုရှုယုံနံစုစွဲမှုကင်းပြောက်သည်ဟုတ်ကလားအဲဒါကြောင့်ရှုဖို့လိုသည်ဒီဥပါဒနဲ့ခန္ဓာ၅ပါးကိုမစွဲရအောင်ဒါပြောတာမဟုတ်လားသဘောပေါက်လားနောက်ဘယ်တော့မေးအောင်မနော် ကိစ္စမဖြစ်ဘူးမေးရင်လည်းထပ်ပြောမယ်ဟုတ်လားအဲဒါကြောင့်ဒီကနေ့သပ္ပရိသဒါနဖြစ်တဲ့သူတော်ကောင်းတို့လှူနီးနဲ့လှူရတဲ့မအေးစင်မကျော်ရဲ့မွေးနေ့မလားကုသိုလ်တော်မှာပြုရတဲ့ဒါနကောင်းမှုအစုစုစောက်တည်ရတဲ့သီလကောင်းမှုအစုစုယခုပွားများရတဲ့ဘာဝနာကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့